ခန်းကြီး30အငယ်1မှ73ရှေဘပြည်ကိုအစိုးရသောမိဖုရားသည်ရှောလမုန်၏ဂုံတရေနှင့်သာရဖျား၏နာမတော်တရင်ကိုကြားလျင်နည်းနည်းခက်ခဲသော ပြဿနာအပြင်သူကိုစုံစမ်းခြင်းငှာလာ၏နန္တာမျိုးနှင့်များစွာသောရွှေအဖိုးထိုက်သော ကြောက်တို့ကို ဆောင်သောကလအုပ်များလိုက်သော သူများနှင့်တကွယေရုရှလင်မြို့သို့ရောက်၍ ရှောလမုန်မင်းကြီးထံတော်သို့ဝင်သောအခါ၊မိမိအလိုဆန္ဒရှိသမျှကိုဆွေးနွေးမေးမြန်းလေ၏။သူမေးမြန်းသောပြဿနာရှိသမျှတို့ကိုရှောလမုန်မင်းကြီးသည်ဖြေလေ၏။နားမလည်၍မဖြေနိုင်သောအရာတစုံတခုမျှမရှိ။ရှေဘမိဖုရားသည်ရှောလမုန်၏ပညာအလုံးစုံကို၎င်း၊တည်ဆောက်သောအိမ်တော်ကို၎င်း၊စားပွဲတော်တန်ဆာကို၎င်း၊အမှုတော်စောင့်တို့နေရာထိုင်ရာကို၎င်း၊လုလင်တို့ ခစားသည့်အချင်းအရာကို၎င်းသူတို့ဝတ်သောအဝတ်တစားကို၎င်းဝန်စည်းများကို၎င်းဒါဝရဘုရား၏အိမ်တော်၌မိရှုရာရစ်ပူဇော်ခြင်းကို၎င်းမြင်သောအခါမိမောတွေ့ဝေလျက်ရှိ၍ကိုရောဤအချင်းအရာနှင့်ကိုရောဤပညာကိုအကျွန်ုပ်သည်ကိုပြည်၌ကြားရသောတည်င်းစကားမှန်ပါ၏ သို့တော်လည်းကိုယ်တိုင်ရောက်၍မမြင်မီထိုစကားကိုမယုံယခုမူကားအရင်ကြားသောစကားသည် တဝက်ကိုမျှမမီကိုရောဤပညာနှင့် ကိုရောဤစည်းစိမ်သည်အကျွန်ုပ်ကြားရသောတည်င်းကိုလွန်ကဲပါ၏ရှေ့တော်၌အစဉ်နေ၍ပညာတော်ကိုကြားရသော ကိုရောဤလူကိုရောဤကျွန်တို့သည် မင်္ဂလာရှိကြပါ၏ကိုရောကိုနှစ်သက်၍ဤဒေလနိုင်ငံဤယာဇပလင်ပေါ်မှာ တင်တော်မူသောကိုရော၏ဘုရားသခင်ထာဝရဘုရားသည် မင်္ဂလာရှိတော်မူစေသတည်း။ထာဝရဘုရားသည်ဣဒရေလအမျိုးကိုအစဉ်ချစ်သောကြောင့်ဖြောင့်မတ်စွာတရားစီရင်စေခြင်းငှာကိုရောကို ရှင်မြင်းအရာ၌ခံထားတော်မူပြီဟု ရှင်မြင်းအားပြောဆို၍ရွှေအခွက်120နန္တာမျိုးအများကြောက်မြတ်တို့ကိုဆက်လေ၏ရှေဘမိဖုရားသည်ရှောလမုမင်းကြီးအားဆက်သောနန္တာမျိုးနှင့်အမျှ များပြားသောနန္ဒာမျိုးသည်နောက်တဖန်မရောက်။ဩဖိရမြို့မှရွှေကိုဆောင်ခဲ့သောဟိရန်သင်္ဘောတို့သည်အာလဂုံတစ်သားများ၊ကြောက်မြတ်များကိုလည်းဆောင်ခဲ့ကြ၏။ထိုအာလဂုံတစ်သားဖြင့်ရှင်မင်းသည်ဗိမာန်တော်ပုလုံးတန်းနှင့်နန်းတော်ပုလုံးတန်းကို၎င်းတီချင်းဆိုသောသူတို့စောင်းနှင့်တရောတို့ကို၎င်းလှုပ်လေ၏ ထိုသို့သောအာလဂုံသစ်သားသည်နောက်တဖန်မရောက်၊ယနေ့တိုင်အောင် မပေါ်လာ။ရှောလမုန်မင်းကြီးသည်အလိုလိုပေးသောလက်ဆောင်မှတပါး၊ရှေဘမိဖုရားအလိုဆန္ဒပြည့်စုံစေခြင်းငှါသူတောင်းသမျှကိုလည်းပေးတော်မူ၏။ထိုနောက်မှမိဖုရားသည်မိမိကျွန်တို့နှင့်တကွမိမိပြည်သို့ ပြန်သွားလေ၏။ အငယ်14မှ22ရှောလမုန်ထံသို့တစ်နှစ်တစ်နှစ်လျင်ရောက်သောရွှေအချိန်ကအခွက်666ပိဿာဖြစ်သည်ထိုမှတပါကုံတယ်များလှဲသမားများအာရမင်းကြီးရှိသည်များမြို့ဝန်များဆက်သောရွှေရှိသေး၏ရှောလမုန်မင်းကြီးသည်ရွှေ6ပိဿာစီဖြင့်ဒိုင်းကြီး200 3ပိဿာစီဖြင့် ဒိုင်းငယ်300တို့ကိုထုလုပ်၍လေဗနုန်တောသစ်သားနှင့်တည်ဆောက်သောနန်းတော်၌ထားတော်မူ၏။ရှင်ဘုရင်သည်လည်း၊စင်စွယ်ရာဇပလ္လင်ကြီးကိုလုပ်၍ရွှေစင်နှင့်မွမ်းမံလေ၏။ရာဇပလ္လင်တော်သည်လှေကားခြောက်ထစ်ရှိ၏။နောက်ဖေးဝိုင်း၏။ထိုင်ရာတဘက်တချက်၌မှီစရာလက်ရုံးတန်းနှင့်ပြည့်စုံ၍၊လက်ရုံးတန်းအနားမှာခြင်္သေ့နှစ်ကောင်ရပ်နေ၏။လှေကားခြောက်ထစ်အပေါ်တွင် တစ်ဖက်တစ်ချက်၌လည်းခြင်သေးတစ်ဆက်နှစ်ကောင်ရနေ၏ထိုသို့သောရာဇပလင်သည်အဘယ်တိုင်းနိုင်ငံ၌မျှမရှိရှောလမုမင်းကြီးတောက်သော ဖလားတော်ရှိသည်မြနှင့်လေမနုံနန်းတော်၌တုံသော ဖလားတော်ရှိသည်မြတို့သည်ငွေဖလားမဟုတ်ရွှေဖလားတက်တက်ဖြစ်၏ရှောလမုန်လက်ထက်၌ငွေကိုအလင်းပမာဏမပြုတ်တမ်းရှင်မြင်းသည်တာရှုသင်္ဘောကိုဟိရန်မင်းသင်္ဘောနှင့်အတူဆေလွတ်သဖြင့်သုံးနှစ်တခါ တာရှုသင်္ဘောသည်ပြန်လာ၍ရွှေငွေစင်စွဲမြောက်များဒေါင်းများကို ဆောင်ခဲ့တတ်၏အငယ်23မှ29ထိုသို့ရှောလမုန်သည်မြေကြီးပေါ်မှရှိသမျှသော ရှင်မြင်းတို့ထက်ပညာနှင့်စည်းစိမ်အားဖြင့်လွန်ကဲ၏ရှောလမုန်၏နှလုံး၌ဘုရားသခင်တွင်ပေးတော်မူသောပညာကို မြေကြီးသားအပေါင်းတို့သည် ကြားရအံ့သောငါ မျက်နာတော်ကိုဖူးလာကြ၏။လာသောသူအသီးသီးတို့သည်ရွှေဖလားငွေဖလားအဝတ်တစားစစ်တိုက်လက်နှင့်နန္တာမျိုးမြင်းလာတို့ကိုနှစ်တိုင်းအခွန်ဆက်ရကြ၏။ရှောလမုန်သည်လည်းယထာများမြင်းစည်းသူရဲများကိုစီးပူး၍ယထာတထောင်နှင့်၄00မြင်းစည်းတရဲတထောင်နှစ်ထောင်ရှိ၏ ယထာဒိန်မြို့တို့၌၎င်းယေရုရှလင်မြို့အထံတော်၌၎င်းထား၏ရှင်မြင်းသည်ယေရုရှလင်မြို့၌ငွေကိုကြောက်ခဲကဲ့သို့၎င်းအာရစ်ပင်တို့ကိုလွင်ပြင်၌ပေါက်သောတဖန်းပင်ကဲ့သို့၎င်းများပြားစေ၏ရှောလမုန်ထံသို့မြင်းများကိုအေဂုတုပြည်ကောမြို့မှဆောင်ခဲ့ရ၏ရှင်မြင်းဤကုံတယ်တို့သည်အဖိုးပေးလျက်ကောမြို့၌ခံယူရကြ၏ အဲဂုရိပြည်မှယထာတစ်ခုကိုငွေ6ပိတာနှင့်၎င်းမြင်းတစည်းကိုတပိတာ90နှင့်၎င်းရောင်းမြဲရှိ၏ထိုတို့ဟိတ်တိမင်းကြီးနှင့်ရှုရိမင်းကြီးအပေါင်းတို့သည်အဲဂုတုယထာနှင့်မြင်းတို့ကိုယတတ်ကြ၏